ဒီကြောင်ညာလေးမကျင်းခေါင်းစဉ်လေးမကျင်းညာညနေပိုင်းဒီကနည်းနည်းလေးဒီနေ့အချိန်ဆော့ပြီးတော့တိမ်ပါမယ်ပါပြီးတော့ထိုင်မှမှာဘုန်းကြီးတရားဟောဖို့ရှိတော့ဓမ္မမေကုန်းနေတော့ပို့တော့ပို့နော်ဒီနေ့မလုပ်ဒီနေ့ဖြင့်အောင်ဒီနေ့နှစ်ရက်လုံးရှိနေတဲ့မလုပ်ဖြစ်တော့နောက်တစ်ပတ်မှာပဲဓမ္မလေးမေကုန်းကတော့ကောက်အဖြေရှာကြည့်ထားတော့ဒီနေ့ 45မိနစ်မိနစ်50လောက်နဲ့တိုင်တယ်ဒီနေ့ဘုန်းကြီးတို့2022ခုနှစ်ဇွန်လ24ရက်နေ့တောက်ကြနေ့ဒီရောက်ရတဲ့ကမ္မထာလမ်းစဉ်သဘောတရားရဲ့အပိုင်း290နေ့အသုံးချကျင့်လမ်းမြတ်ထံဘိုင်တော်အာရမဏပစ္စည်းနေတဲ့ဒီနေ့စပြောင်းမှာဖြစ်တဲ့အတွက် အာရမဏပစ္စယောတေဆိုတော့ဘုန်းကြီးလည်းအဲ့လိုကောင်းစီလေးပေးထားတယ်ပေါ့နော်အဲ့ဒါလေးမျိုးဘုန်းကြီးဖြည်းဖြည်းချင်းလေ့လာကြမယ်မှတ်သားကြမယ်ဒီမှာဆုံးဘုန်းကြီးတို့အာရမဏပစ္စည်းနဲ့ပတ်သက်ပြီးတော့ပြောကြအောင်ပါနော်အာရမဏကတပုတ်ပစ္စည်းကတပုတ်အာရမဏကတော့အာယုံပါပဲ ဥပမာတော့အာယုံလို့ဒီလိုဒိဋ္ဌိပြန်တော့မနော်ဒီရားလေးလည်းကြည့်တော့အာလမအာရမဏလည်းသုံးတယ်အာလံပနလည်းသုံးတယ်အတိပ္ပယ်တူတူပါအဲ့ဒီမှာအတိပ္ပယ်ရှင်းလင်းကြပြလို့မှစပြောကြရအောင်ဗြဟ္မကအာရမဏဆိုအာယုံပါပဲဒီအာယုံနဲ့အရုဏအာယုံနဲ့မတူဘူးနော်ဟိုနာဟိုဟာကြတော့အရုဏအာရကောက် အဲ့ဒီကအာရုံလို့ရေးရတယ်အာရုံဒီမှာကြအာပါအာယုံနဲ့အရုံနဲ့ကွဲတယ်အဲ့လိုလည်းမှတ်တယ်နော်ဒီမှာတော့အာရမဏကလာတဲ့အတွက်အာရကြအာရာဝိချမင်းအာရမဏအာယုံဒီလိုသွားမယ်နော်ဘုန်းကြီးတို့ဟိုအရုဏမနဲ့အာယုံတက်တက်ခါအာယုံဆွမ်းအရုံဆွမ်းဆိုတာကတုံးတယ်အရုဏကလာအာရာဝိချမင်းဟုနာကြီးနာပေါ့အဲ့ဒီကကြာရေးခြင်းအာရာကောက် တိတ်တိတ်လုံးပေါ့အဲ့တော့အာယုံလို့ပြောတာတော့အာယုံလို့ပြောတာပေါ့နော်တခါတလေအတန်နဲ့ဟုတ်လားစကားနဲ့ဖတ်တာနဲ့တခြားပြီးပေါ့ဘလို level မှာကျန်တန့်ဆယ်ဆို30လို့ရေးတော့တန့်စီလို့ရေးတာ30 novel ကြီးဆိုရင် novel ကြီး novel ကြီးဒီလိုဆိုတော့အဲ့လိုပါဒီမှာလည်း အဲ့လိုမျိုးကိုကိုပြာမှတော့အဲ့ဒါဘုန်းကြီးတွေကိုယ်တိုင်ကတခါတလေရောထွေးအဲ့လိုမျိုးဖြစ်တယ်ဒီမှာတော့အာယုံအာရမဏလာတဲ့အာယုံအာယုံဆိုပါလဲဆိုစိတ်စေတသိက်တို့ရမွေ့လျော်ရာအာယုံအာရမဏဆိုမွေ့လျော်ဆိုတဲ့အထိပ္ပယ်ရတော့မွေ့လျော်ရာဒီအထိပ္ပယ်ဘာတွေမွေ့လျော်လဲစိတ်စေတသိက်တွေကမွေ့လျော်ရာနော်ဘယ်စိတ်ပဲဖြစ်ဖြစ်စိတ်ဖြင့်စေတသိက်ဖြစ်တာပေါ့နော်သူကတော့စိတ်ပဲဒီလားစေတသိက်က ဒီပြီးတော့မှတွေပါတယ်သင်မှုမှနားလေစိတ်ဖြစ်စေတသိက်ပါတော့ဘယ်စိတ်ဖြစ်ဖြစ်ဘယ်စေတသိက်ဖြစ်ဖြစ်အာယုံမရှိဘဲနဲ့ဖြစ်ဘူးအာယုံရှိမှဖြစ်တယ်ဟုတ်အဲ့ဒါလေးမှတ်ထားဦးဒီတော့အာယုံနဲ့စိတ်ဆိုစိတ်စီပြဘလို့မှမခွဲနဲ့ဝိလျာဖို့ဆောင်းတဲ့တတ္တိအထူးရှိတယ်အဲ့ဒါကိုအာယုံလို့ခေါ်တယ်နော် ဒီအာယုံမှာစိတ်စိတ်တည်းတည်းမခွဲနဲ့မခွာနေအောင်မွေ့နေအောင်ပဲတတ်ပြီးစောင့်ထားတယ်နောက်တစ်ခုကဒီမှာဒီဟာနဲ့ပတ်သက်ပြီးတော့ဥပမာလေးပေးချတော့ဗျာအာဟုမှာပေးလဲဆိုဒီအာယုံဆိုဘာနဲ့တူလဲဆိုအသီးတွေအပွင့်နေနော်စိုက်ပြုတ်ထားတဲ့အင်တန်သားရလှပတဲ့ဥယျာဉ်တော်ကြီးနဲ့တူတယ်အဲ့ဒီဝိညာဉ်တော်ကြီးကိုသွားတဲ့အခါလူတွေကဟုတ်လား နှစ်သက်ကြသဘောကြတော့အဲ့ဒီလိုပဲဒီဝိနော်ကြီးဟာတာယာနှစ်သက်ခွဲပြီးပြည်စုံတဲ့လူတွေကနှစ်သက်သဘောကြတဲ့သဘောကြတယ်လို့အာယုန်ဒီကလည်းစိတ်စစ်တေးကြီးဝိလျော်ဝဲကိုဆောင်းတတ်တဲ့တတ္တိရှိအဲ့လိုမှတ်ဒါကတော့အာရမဏဆိုတဲ့ပုတ်ရဒိဗေနောက်ကြအာလံဖနာနော် အောက်ကကအာလံပနာပေါ့အဲ့ဒါကြပါလေဟောဘာပြောဘာကြိုက်နှလုံးစင်တိုင်းမှာပေါ်ကမနော်ဒါတွေဘုန်းကြီးလည်းမကြည့်မိလားသူကြည့်တော့ကြည့်ခိုင်းပါအပေါ်ကမအောက်ကဘာချန်အဲ့လိုပဲမှတ်ထားနေနောက်ပြန်လို့လွယ်ပါနောက်တော့ဘုရားတော့နော်အဲအဲ့ဒါမှအဲ့ဒီကကျတော့ဒိဗ္ဗကြဆွဲကံမိယာဆိုတဲ့အဓိပ္ပာယ်ထွက်အာလံဘနနော် ဟိုကမအောက်ကပိုက်ချအဲ့ဒါတော့ထက်ကရာဖွင့်လာမှာပဲအာယုဆိုတာစိတ်စိတ်တိတ်တည်းရဆွဲကြိုင်မိယာဖြစ်တယ်လို့အိပ်ပြတော့ဘယ်စိတ်စိတ်တိတ်မဆိုးအာယုတစ်ခုကိုမဆွဲပဲမမိရပဲမဖြစ်အာယုကိုဆွဲရမှာမိရမှာဖြစ်နိုင် ဥမာပေးထားတော့ဒီမှာမတန်ဆွမ်းတဲ့ပုဂ္ဂိုလ်လူနာတို့တိုင်ကြီးရွယ်ဒီပုဂ္ဂိုလ်သွားရလာတဲ့ကပါတောင်းဝေးဖြစ်ပါတယ်ကြိုးတန်းဖြစ်ပါတယ်ထောက်တောင်းဝေးတစ်ခုခုပေါ့အဲ့ဒီအလေးတွေဆွဲကန်မှီပြီးတော့ထားရထိုင်ရသွားရအိရနေရတယ်လို့ပဲစိတ်စေတသိက်တရားလေးဒီအာရုံကိုသူကဆွဲကန်ထားလက်မလွတ်နိုင်အောင်ဆွဲကန်ထား ဆွဲကင်ထားဖြစ်ကြဆွဲကင်မိမိခိုရတတ္တိရှိတာပေါ့ဒီတော့အာယုံကလည်းဒီစိတ်စေတသိက်တည်းရဲ့ဆွဲကင်ပေါ်ရတတ္တိတူရှိလို့အာယုံပေါ့နော်ပြောချင်တာဒီအာယုံမှာစိတ်စေတည်းလက်ကမလွတ်နေအောင်လက်ကလွတ်ရင်မရနေအောင်ဆွဲကပြီးတွင်းနေတဲ့တတ္တိသူရှိတယ်ဒီလိုမှတ်ထား။ဘာဖြစ်ဖြစ်ဒီနေရာမှာတော့ အာယုံနဲ့အာယုံနဲ့အာရမလနဲ့အာလံပနာအတူတူပဲလို့ဒီလိုမှတ်ထားမယ်နော်အာရမဏနောက်မှာပစ္စယောဆိုတာလည်းပါနော်အဲဒီကိုဆက်ကြည့်ပစ္စယောကျေစုပြုတတ်သည်အာရမဏပစ္စည်းဖြင့်ကျေစုပြုတယ်ကျေစုပြုတယ်ဆိုပါလေဆိုမဖြစ်ပေါ်သေးတဲ့အရာကိုဖြစ်ပေါ်လာအောင်ကျေစုပြုတဲ့အကြောင်းတရားကိုဖြစ်ပေါ်လာအောင်ပြုလုပ်ပေးတဲ့အကြောင်းတရား ဖြစ်ပေါ်ပြီးတဲ့အရာကိုလည်းတီးနေအောင်အကျိုးပြုတဲ့အကြောင်းဒီကတော့အကြောင်းတရားပါပဲမဖြစ်ပေါ်သေးတဲ့အရာဖြစ်ပေါ်လောက်အခြေစုပြုပေးမယ်ဖြစ်ပေါ်ပြီးတဲ့အရာကိုအကျိုးပြုပြီးတော့ဖြစ်ပေါ်ပြီးတော့အရာတီးနေအောင်ပြုလုပ်ပေးတယ်နော်ဒါကြောင့်မို့နော်အကြောင်းတရားဖြစ်စေမှုပရမဟကနောက်ကအကျုံးအကြောင်းတရားတည်စေမှုပေါ့ဒါမျိုးမှတ်တယ်အဲတော့ ဒီနေရာမှာဘုန်းကြီးတို့ပဋ္ဌာန်းလေးလာတော့မယ်ဆိုရင်ပစ္စည်းပါဠိလိုပစ္စယပေါ့ပစ္စယုပ္ပန္နာပစ္စယတတ္တိ၃မျိုးခွဲလာပစ္စည်းပစ္စယပစ္စည်းဒုတိယအရာအကြောင်းတရားဒီလိုမှတ်ထားမယ်နော်ပစ္စယုပ္ပန္နာပစ္စယုပ္ပန်အကျိုးတရားပစ္စယတတ္တိဒီအကြောင်းတရားတွေဖြစ်ပေါ်လာအကြောင်းတရားတွေအကြောင်းဒီအကျိုးတရားတွေဖြစ်ပေါ်လာဒီတတ္တိလေးကစွမ်းတတ္တိအကြောင်းတတ္တိလေးကဆွတ်ဆောင်ပေးလိုက် အဲ့ဒါဝိဆယတတ္တိအကျိုးကို ဖြစ်စေတတ်တဲ့တည်စေတတ်တဲ့စွမ်းရည်တတ္တိအကြောင်းတတ္တိပါပဲနော်ဒီအကြောင်းတရားတွေဖြစ်ပေါ်ဒီအကြောင်းတရားတွေကြောင့်ဒီကျိုးတရားတွေဖြစ်ပေါ်လာအောင်စွမ်းဆောင်ပြီးစွမ်းရည်တတ္တိလေးအကြောင်းတတ္တိလို့ခေါ်ဒီတော့ဒီနေရာမှာကြတော့ဘုန်းကြီးတို့ကဘာလုပ်ရမလဲဆိုတော့အာယုံတို့ရောဝိညာဉ်6ပါးတို့ဒါတွေလေ့လာထိုင်ကောင်းနော် အဲ့လိုလေ့လာတဲ့ခါကျရင်ဟိုဘိဓမာလိုလေ့လာရင်လည်းရပါတယ်ဒါပေမဲ့လို့ဘိဓမာနဲ့တင်းညုံနဲ့အခုဒီပဋ္ဌာန်းပြောနေရတဲ့ပြဋ္ဌာန်းတည်းမကြောင်အဲ့တော့ပထမဆုံးဘုန်းကြီးတို့ဘာရင်လေ့လာရင်ကောင်းမလဲဆိုတော့အာယု6ပါးပေါ့နော်အောက်ကိုနည်းနည်းလေးဆွဲကြည့်မယ်အောက်ကမှတ်စုလေးဆက်ကြည့်အာယု6ပါးအာယု6ပါးဒီမှာတော့ဒီ ဟောထားတဲ့ပါဠိတော်မိပြီးပြီးဒါထုတ်တာကိုယ်စိတ်ထဲမှာမှတ်ထားပါအာယုစိတ်အာယု၆ပါးသို့အစင်းမျိုးစုံပေါ့လေကိုမြင်နေရတဲ့အစင်းမျိုးမှန်သမျှဟာယူပါရုံပဲနော်အာယု၆ပါးအလုံးသိပါတယ်ခဏခဏဘုန်းကြီးတို့တရားစကံဝင်နေတဲ့ပုံကိုယ်တွေကဒေါ်လာ၆ပါးအောင်၆ပါးဝိညာဉ်၆ပါးဒါခဏခဏပြောနေအဲ့ဒါလည်းအတူတူပဲအာယု၆ပါးစင်းမျိုးစုံကယူပါရုံအတန်မျိုးစုံခုဘုန်းကြီးကာလမေမှာရှိတော့ကာရီအတန်မျိုးစုံကြားနေတယ် ဒါမျိုးစုံဟာဒါတာတာမျိုးအနံ့မျိုးစုံကောင်းတဲ့နံမကောင်းတဲ့နံကောင်းတဲ့နံမကောင်းတဲ့နံကောင်းတဲ့အစင်မကောင်းတဲ့အစင်အနံ့မျိုးစုံကာနာယောစားစရာအရသာမျိုးစုံချိုးချင်ဖန်စက္ခပေါ့အရသာ6ပါးအရသာမျိုးစုံဒါလည်းရတာရောပေါ့အတွေ့အထိမျိုးစုံဒါဖို့တော့ပါပြီးတော့ဓမ္မယုံပေါ့နော်အဲ့ဒီ ။အိုးဘုန်းကြီးတို့သင်ညို ကြမ်းပါကြဒီအာယု6ပါးဒီရူပံတရံခန္ဓာရတံဖုဒ္ဓဘံကလွဲတဲ့အာယု၅ပါးကလွဲတဲ့ကြံတဲ့အာယုတွေကိုဓမ္မယုံအာယုနေနဲ့အဲ့လိုခွဲတယ်။ဒါပေမဲ့ဒီပဋ္ဌာန်းမှာရလို့သွားလို့မရဘူး။နော်ပဋ္ဌာန်းမှာတော့ဒါအဘိဓမ္မာအနေနဲ့ခွဲတာ။အဲ့ဒီမှာကြည့်လိုက်တော့ရူပယုံဆိုတာကတော့ရူပယရဏရူပယဝဏအစင် ဒါကယုတ်တရားတတ္တပဲတတ္တလည်းယုတ်တရားတတ္တခန္ဓာလည်းယုတ်တရားတတ္တရတ္တလည်းယုတ်ဖုဒ္ဓဘဖုဒ္ဓဘဆိုဘဒုအာဘောဓကျင်ပထဝီနေဇောဝါယောပေါ့နော် အာဘောဓကျင်တော့ဖုဒ္ဓဘသုံးဖို့ဝိတရားယုတ်ခုနှစ်ပါးလို့လည်းခေါ်တယ်နော်ပြီးတော့ထားပါတော့ဒီပတာရယုတ်၅ပါးသုံးဖို့ဝိတရားယုတ်ခုနှစ်ပါးကကြံတဲ့ရှိတာကဗိဓမာတရားတွေ ਆ လေစေစေတသိက်ယုတ်နိဗ္ဗာန် နော်ပညာဒီမှာတော့ပညာတွေလည်းပါတော့ဉာဏ်နဲ့ဟာတွေကိုခုနကရူပါယုံတာရယုံခန္ဓာဝရသံဖုရပါဖုရပုံကြကြပရဝီတေဇောဝါယောနော်ခုနရူပါယုံတာရယုံခန္ဓာက၄ပါးပရဝီတေဇောဝါယောအဲ့ဒါကိုဝိသေယယော9ပါးခေါ်တယ်ယုတ်ကဉာဏ်နဲ့တရားတွေပေါ့လေဒီဝိသေယယောကလွယ်ဉာဏ်နဲ့ယုတ်တွေ ပြီးတဲ့အခါကျတော့ဘာတွေကြံလဲစိတ်တွေကြံမယ်စေတသိက်တွေပါကြံမယ်နိဗ္ဗာန်ကြံမယ်ပညာအဲ့ဒါတွေကအကုန်လုံးဓမ္မအောင်ထဲမှာရောက်သွားတယ်ဒါကတော့ဒီအာယု6ပါးခွဲနီးပေါ့ဒါပေမဲ့ဒီပဋ္ဌာန်းမှာじゃအဲ့ဒီလိုခွဲပြီးဟောတာတော့မဟုတ်ဘူးဒီဓမ္မအာယု6ပါးကိုခွဲတာမဟုတ်ဘူးဒါလေးလည်းပြောချင်လို့အဲ့တော့အဲ့ဒီပိုင်းကအဲ့လိုမှတ်ထားမယ်နောက်ဝိညာဉ်6ပါးကိုသွားကြည့်မယ်နော်ဘုန်းကြီးတို့ဒါကတော့ဆက်စကတုံးလေးအာယုပြုတ်တာ သာသကတုတ်ကြဝိညာဉ်6ပါးမြင်သိစိတ်ကောင်းတာမြင်မယ်ဆိုးတာမြင်မယ်ဒါပေါ့ဒီမှာသက္ခုဝိညာဉ်မြင်သိစိတ်ကနှစ်ခုရှိကောင်းတာမြင်ကောင်းတဲ့မြင်သိစိတ်ဖြစ်မယ်မကောင်းတဲ့မြင်သိတွေဖြစ်မယ်ကြားတာလည်းဒီတိုင်းပဲကောင်းတာကြားမယ်မကောင်းတာကြားမယ်ဟုတ်လားကြားသိစိတ်ဖြစ်နေသောတာဝိညာဉ်တွေးပေါ့အနန္တိစိတ်ကလည်းနှစ်မျိုးပေါ့ကောင်းတဲ့အနန္တကိုသိမယ်မကောင်းတဲ့အနန္တကိုသိမယ်နှစ်မျိုးပေါ့ဇေဝဝိညာဉ်တွေးစာသိစိတ်ကလည်းဟုတ်လား ကောင်းတာတွေစသည်မဲ့မကောင်းတာတွေစသည်မဲ့ကိုထိသိစိတ်ကလည်းနှစ်မျိုးပဲကောင်းတာတွေ့ထိမဲ့မကောင်းတာတွေ့ထိမဲ့ဝိညာဉ်ရောသက္ကိုဝိညာဉ်တွေသောတာဝိညာဉ်တွေခန္ဓာဝိညာဉ်တွေဇေဝဝိညာဉ်တွေကာယဝိညာဉ်တွေဝိညာဏတ္တခုနှစ်ပါးကိုစိတ်တွေကိုဓာတ်အနေနဲ့ခွဲလိုက်ဝိညာဏတ္တခုနှစ်ပါးဖြစ်လာလိမ့်မယ်နော်ဒီမှာအဲ့တော့ဗြဟ္မဒီ ဆတ်စကသုံးလေးကိုကြည်လိုက်ရင်ဆတ်စကသုံးနေကြတော့ဒီမှာကြည်ပြဒီအာယုံနဲ့ဓာရပေါ့နော်ဒီလိုဒီဓာရနဲ့ဒီမှာဓာရကဟိုဘုန်းကြီးတို့နေတရားပစ္စည်းတို့ဘာလို့ကြာသုံးလိုက်မယ်အခုကအာရမဏအာယုံအဓိကပြောနေဒီစိတ်ကဒီအာယုံမရှိဘဲနဲ့မဖြစ်ဘူးဘာလို့မဖြစ်ဘဲနဲ့မရှိဘဲနဲ့မဖြစ်ပါဘူးဒီအာယုံပိုင်းမှာအာယုံနဲ့ကင်းပြီးတော့စိတ်ကမဖြစ်ဘူးလို့ပြောရတယ်နော်ဒီတော့ဓမ္မယုံဆိုတာက အဲရူပယုံတတခန္ဓာရတံဖုဒ္ဓဘာယဖုဒ္ဓဘာယကြပတဝီဒေဇောဝါယောပေါ့ဓာတ်၃ပါးပေါ့တရား၄ပါးသို့ဝိတရားယော9ပါးအဲ့ဒီကြံတဲ့စိတ်စေတသိက်ယုံနိဗ္ဗာန်ပညာဒါတွေအကုန်လုံးဓမ္မောင်းနဲ့မပါသွားတယ်ဒီလိုမှတ်ထားမယ်ပြီးတော့မှဒီဝိညာဉ်ဒီစိတ်တွေကိုစိတ်က89ပါးရှိတယ်မြင်သေးစိတ်က2မျိုးရှိတယ်ဒါသကုဉ္ဉ္စိတ်ကြားသေးစိတ်က2မျိုးသောတာဝဉ္ဉ္တွေး အနန္တိစိတ်ကလည်းမျိုးစေဝဝိညာဉ်စိတ်ကအသာတိစိတ်ကလည်းမျိုးကိုရိတိစိတ်ကလည်းမျိုးပေါ့ကောင်းတာဆိုတော့ကောင်းတာဆိုတော့ပေါ့အဲ့လိုအတ္တမမတ်အဲ့ဒါကိုဒွိပစ္စဝိညာဉ်30လို့ခေါ်တယ်နော်အဲ့မှာဒီထဲမှာမပါတာကမနောဓာတ်နဲ့မနောဝိညာဏဓာတ်ဒါကြံတယ်ဒီမှာတော့ဝိညာဉ်6ပါးကြတော့သူကမနောဓာတ်ကြံတယ်နော်မနောဝိညာဏဓာတ်ထဲမှာကိုယ်မှာဉာဏ်နဲ့စိတ်တွေကိုသူကမနောဝိညာဉ်စိတ်ထဲမှာပေါင်းတာ တကယ်တမ်းကျတော့မနောတကတတ္တမနောဝိညာဏတကတတ္တနော်ပြီးတော့အောက် ခုနကအမှတ်စုထဲမှာအောက်ဆုံးကဘုန်းကြီးဝိသီဇာလေးကြည့်ခြင်းနဲ့ဝိသီဇာလေးပြမယ်ဘုန်းကြီးတို့ခုနဒီနေ့ပေးထားတဲ့မှတ်စုထဲမှာဝိသီဇာလေးကြည့်လိုက်တဲ့အခါအောက်ကိုဆက်ဆွဲမှအောက်မှာဝိသီဇာလေးပါပါမယ်အပေါ်တင်လာဒီဟာလေးအပေါ်နည်းနည်းတင်လာအဲဒီမှာ ဒီဝိဒီစရာတွေကြည့်မယ်နော်ဟုတ်လားသဟုရတော်ဝိဒီသောရတော်ဝိဒီခန္ဓာတော်ဝိစေကောတော်ဒါမြင်သိစိတ်ပေါ့နော်မြင်သိစိတ်ဖြစ်တဲ့ကောင်ဒီမှာယူပါယုံကိုမြင်တဲ့ခါမှာခုဘုန်းကြီးအာယုန်ကိုဘုန်းကြီးကိုကြည်နေတယ်ဆိုရင်ဘာဖြစ်လာလဲဝီထီကဝီထီဖြစ်စဉ်ကစိတ်ဖြစ်စဉ်နဲ့တိတောက်ဘုံကစိတ္တဘုံကိုပြည့်ပြင်းစရာဥစ္စာသက္ခုညင်တံပြတန်ရဟောတော်သောခုနှစ်ဒရာယုံနှစ်ကြိမ်နော်ဒီတိုင်အောင်ကဒါကပစ္စုပန်မှာအာယုန်ပြုနေ ဒီတောင်မမြင်ရသေးဘူးဒီဝိထိမှာမြင်ဒီဝိထိမှာဒီတတယောက်ဒီဝိထိတွေရောက်မှဒါကိုပြန်ပြီးတော့ထင်ထင်ရှားရှားအာဒါဆရာတော်ကောတည်တာပဲဒါကတော့ယောဂီပစီပဲတိတိကျကျတည်တယ်လေးဝိထိငါးဝိထိမြောက်မှဒီဟာပြန်ဆင်ကြံလို့ရအဲ့ဒီမှာကြည်လိုက်မယ်အဲ့ဒီမှာကျတော့သူကဘယ်လိုလာလဲဆိုတော့ဒီသက္ကုရတော်တွေဒီမြင်သိစိတ်ကသက္ကုဉ္ဉ္တွေးပဲ ဇာတိစိတ်ကသောတာဝိညာဉ်တွေပဲဒါသကုဉ္ဉ္တွေကသကုဉ္ဉ္ဏတသောတာဝိညာဉ်တွေကသောတာဝိညာဏတပဲမြင်သိစိတ်ကလည်းကောင်းတာမြင်မယ်မကောင်းတာမြင်သိမယ်ကောင်းတာမြင်မယ်နှစ်ခုဖြစ်တဲ့သကုဉ္ဉ္တွေသကုဉ္ဉ္ဏတအတူတူပဲနော်သောတာဝိညာဉ်တွေသောတာဝိညာဏတဟိုကောင်းတာကြားသိမယ်မကောင်းတာကြားသိမယ်အနတ်ငါတွေကကောင်းတာသိမယ်မကောင်းတာနှမျိုးဇေဝဝိညာဉ်စီကလည်းကောင်းတာသိမယ်မကောင်းတာသိမယ်ပြီးတော့ကာဝိညာဉ်ကောင်းတာဒါကိုဒွေပိစ္ဆဝိညာဉ်30လို့ခေါ်တယ် အဲ့ဒီသူတို့နောက်မှာဘာဆက်ဖြစ်ပြန်ဒါစိတ်စင်နာဘယ်မှပြောစရာမလိုဆက်ဖြစ်သွားတယ်မြင်သိစိတ်ဖြစ်သွားရင်ဒီအာယုံကိုလက်ခံလိုက်တယ်တမရိဆိုင်တမရိဆိုင်လည်းကောင်းတာလက်ခံတာရှိတယ်မကောင်းတာလက်ခံတာရှိတယ်အတမရိဆိုင်ကဒွေးလို့ပြောတယ်တမရိဆိုင်နှစ်ခုနော်ပြီးတော့အဲ့ဒီဒီပြင်စဟောဇံနဲ့ဒီတိတဘုံကစိတ္တဘုံကုပ္ပစီကဒီစိတ်တွေကိုတော့ဘုန်းကြီးကဘဝင်စိတ်လို့ခေါ်တယ် ဒီစိတ်တွေကဝီထိစိတ်တွေကပြင်းစနာဝဇန်နေဒီတရားယုံတိုင်းကဒါဝီထိစိတ်တွေပေါ့နော်အဲ့တော့ဒီပြင်းစနာဝဇန်နဲ့ဒီတမ္ပရိဆိုင်ဒီနှစ်ခုကိုဘုန်းကြီးတို့ကဘာခေါ်လဲဆိုတော့မနောထ၃ခုလို့ခေါ်တယ်ဒါကကြတော့ဘုန်းကြီးတို့ဟိုဝတ္ထုသင်္ဃာတို့ဘာလို့နှံ့ကြည့်မှများပြင်းစနာဝဇန်တမ္ပရိဆိုင်တွေကမနောထနော်ခုနအပေါ်နာအပေါ်ကဇေယျနဲ့ရှင်ကြည့်မယ်နော်အပေါ်ဇေယျနည်းနည်းအောက်ဆွဲပြတော့ခုနဇေယျနှစ်ခုနဲ့ဒါလေးနည်းနည်းခြုံလိုက် နော်ဒီမှာကြည့်နည်းနည်းတင်လာဦးဒီမှာဒီဒီဟာနော်ဒီဓာတ်ကဒါကိုပြောခြင်းခုနဝိထိယနဲ့အတူတူပဲနော်သကုဉ္ဉ္ဉ္သကုဉ္ဉ္ဏတာသောတောဉ္ဉ္ဏတာကာနောဉ္ဉ္ဏတာဇေဝဉ္ဉ္ဏကာဝဉ္ဉ္ဏတာခုနပြေစရဥဇာတံပရိဆိုင်တို့ခုနဝိထိဇေဟကိုမြင်လိုက်ကိုရှင်းတယ်အဲ့ဒါကိုမနောတနော်နော်ပြေစောက်တောင်ကြအောက်ကိုကြည့်လိုက်မယ်ဝိထိဇေဟလေးနဲ့ရှင်းကြည့်မှာနှစ်ခုလုံးချုံကြရင်ကောင်းတယ်ရတယ်ဒီမှာ ခုနကဒီဟာနဲ့ဒီဒီစက္ကုဉ္ဉ္တွေကတတသောတာဉ္ဉ္တွေကဒီပစ္စရဝဇ္ဇာနဲ့တာမရိဆိုင်တွေ့ဒါကမနောဓာတ်ကျန်တဲ့စိတ်တွေကိုမနောဉာဏဓာတ်လို့ခေါ်တယ်နော်အဲဟိုဘက်နည်းနည်းတိုးလောင်ဟိုဘက်ဒီဘက်နည်းနည်းအဲဟုတ်ပြီရပြီအဲဒီလိုဆိုဖို့ရှင်းတယ်ဒီပြင်းစက္ကုဉ္ဉ္တွေစက္ကုဉ္ဉ္တွေဆိုကောင်းတာမြင်တာမကောင်းတာမြင်တာဒါကြောင့်တစ်ခု သောတာဝိညာဉ်တွေကလည်းနှစ်ခုခန္ဓာဝိညာဉ်တွေကလည်းနှစ်ခုစေဝဝိညာဉ်ကာဝိညာဉ်ဒါကိုဒွေပိဇဝိညာဉ်30လို့ခေါ်တယ်ပြီးတော့မှဒီမှာဘယ်ပြင်းမြင်တာပဲမြင်တဲ့စိတ်စင်ပဲဖြစ်ဖြစ်ကြားတဲ့စိတ်စင်ပဲဖြစ်ဖြစ်ပထမဆုံးဒီအာယုံငြိမ်သက်တဲ့စိတ်ကလှုပ်ရှားတဲ့စိတ်ကိုပြောင်းပြီးတော့ပြစ္ဆာဝဆံဖြစ်တယ်နော်အဲ့ဒီအာယုံ လက်ခံနေပြီးတော့တမ္ပတိဆိုင်ဖြစ်တယ်လှုပ်မြင်လှုပ်ငြိမ်သက်တဲ့စိတ်ကလှုပ်ရှားတဲ့စိတ်ကိုပြောင်းသွားတော့ပြစ္ဆာဝဆံခေါ်တယ်နော်အာယုံတစ်ခုမြင်ပြီး အဲ့ဒီခါကျတော့မြင်သိစိတ်ဖြစ်မယ်အာရုံတစ်ခုကြားပြီးကြားသိစိတ်အနအာရုံတစ်ခုရပြီးအနံသိစိတ်စားနေစားသိစိတ်တစ်ခုလာထိထိသိစိတ်ပေါ့ပြီးတော့မှဘာဆက်ဖြစ်လဲဒီအာရုံလက်ခံလိုက်တဲ့တမ္ပတိဆိုင်ဖြစ်တယ်အဲ့တော့ဒီပြင်းစရာဥဇံတဲ့တမ္ပတိဆိုင်ကိုဘုရားကဒီမှာပါဟောတာမနောဒဒါလေးမနောဒလူရာဆိုဟောလိုက်ပြီးတော့ကြံတဲ့စိတ်တွေတမ္ပတိဒီမှာတဏိရဏတို့ ဩထောတို့ဇောတို့တရားရောဉာဏ်နဲ့စိတ်တွေပေါ့ဗျာအဲအဲ့တော့ဒီမှာပြောတာဒါဒွေပိဆောင်ဉာဏ်30နော်သကုဉာဏ်နဲ့သောတောဉာဏ်နဲ့ဂါနောဉာဏ်နဲ့စေဝံကာဝဉာဏ်ဒါဒွေပိဆောင်ဉာဏ်30နောဒ3ခုပစ္စရဝဇံတမတိဆိုင်တွေပေါ့အလုံး73ပါပေါ့ဟဲ့စိတ်ကဘယ်လောက်ရှိတယ်89 89ပါးထဲမှာဒွေပိဆောင်ဉာဏ်30ခုနပစ္စရဝဇံတမတိဆိုင်တွေကျင်လိုက်ရင်အဲ့ဒါစိတ်86အဲ့ဒါဉာဏ်မနောဉာဏ်စိတ်ပဲ နော်အဲ့တော့ခုနကဘုန်းကြီးတို့ဘာပြောချင်တာလဲဆိုအာယုံ6ပါးနဲ့ဒီမှာဝိညာဏ6ပါးကိုဒီလိုတွဲပြောလို့မရဘူးဒီအာရမဏပစ္စည်းခံချုပ်ပုဂ္ဂိုလ်များတွဲပြောတာတော့အဲ့မှာကုံလွဲကုံဒီတိုင်အောင်မှန်သေးတယ်ရူပဝိသရခန္ဓာဝရတာယဟောရူပဝိညာသကုဝိညာဏဓာတုယဒီတိအောင်မှန်သေးတယ်နော်ဖုဒ္ဓဘိုင်းကကာဝိညာဒါဒီမှနေတယ်ဟုတ်လား နောက်ပိုင်းနောက်ပိုင်းကြီးကလွဲသွားတော့ဗောလေရူပိုင်နာတဒိုင်နာကာနာရတဒိုင်နာဖုဒ္ဓပိုင်နာမနောဓာတုရဓမ္မန်သေးတဗ္ဗေဓမ္မမနောဝိညာဏတဗ္ဗေဓမ္မကြတော့ပါဠိကတဗ္ဗေဓမ္မဆိုဓမ္မယုံဆိုလိုတာမဟုတ်ဉာဏ်နဲ့အာယုံနေဒီမှာကြည့်လိုက်လေဘာပြောနေတာလဲဆိုဟိုမှာဓမ္မယုံဆိုလို့ရှိရင်ဘာဖြစ်လဲဆိုဒီမှာအဉာဏ်နဲ့အာယုံနေမပါတယ်ဒီမှာကြည့်လိုက်လေဒီမှာတန်ဒီရဏတို့ဟုတ်ထောတို့ဇောတို့တရားရောပြစ္ဆုတ်ပံယူပါယုံနဲ့အာယုံပြုတ်နေတယ် ရှုပ်ကုဉ္စီကလည်းပြစ္ဆုတ်ပံအာယုံပြုတယ်တန်ပြည်တယ်ဒီတန်ပြည်တိုင်းတန်နေတာဟိုတော့ဇုံးရလေဒီပြစ္ဆုတ်ပံအာယုံမဲ့ယူပါယုံအာယုံပြုနေတယ်ဒီအတန်ကအကြပြီးတော့ဒီဟိုတော့ဇောတာကပြစ္ဆုတ်ပံတတာယုံအာယုံပြုနေနော်ဒါကြောင့်မို့ဒီသဗ္ဗေဓမ္မာဆိုတာအာယုံ6ပါးလုံးကိုပြောချင်တာဒါကိုပြောချင်တာဒီဝီထီကိုကြည်လိုက်ဖို့ရှင်းတယ်နော်ပြီးတော့သက္ခုဉ္ဉ္တွေဟာ ဒီမှာသူကပါသွားပြီသောတာဝဉ္ဇဉ်တွေကဒီမှာပါပြီခန္ဓာဝဉ္ဇဉ်တွေစင်ဝါဝဉ္ဇဉ်တွေကဒီဝိတိအစဉ်တိုင်းကြည်လိုက်ဟောပြင်းစရဥဇာဏတံထိုင်ဆိုင်တို့ရဒီမှာမနောဒသုံးခုဒါဆိုပို့ရှင်းသွားပြီဟောဉာဏ်နဲ့စိတ်တွေဒီမှာတန်ရဟိုတော့ဇောတရာရောနောက်ကဒီမှာဇောတရာဒီဟာတွေအကုန်လုံးပေါ့ဉာဏ်နဲ့စိတ်တွေဉာဏ်နဲ့စိတ်တွေကြတော့မနောဝဉ္ဇဏဓာတ်ဒီမနောဝဉ္ဇဏဓာတ်ကြတော့အာယု6ပါးလုံးအာယုပြုတယ်နော်ဒီဉာဏ်နဲ့စိတ်တွေတန်ရဟိုတော့ဒီမှာကြည့်လိုက် တန်တရားဝုထောဒီမှာသက္ကုရတော်ဝုထိအနေနဲ့ပြစ္ဆုတ်ပါလို့ပါရုံပဲနော်သောရတော်ဝုထိကြည်လိုက်ရင်တန်တရားဝုထောဆိုတာပြစ္ဆုတ်ပါတတ်တာရုံပဲအာယုံပါတယ်နော်ခန္ဓာတော်တော်ဝိထိချင်းတန်တိရဝုထောသောဇေဝတော်တော်ဝိထိချင်းနဲ့တန်တိရဝုထောသောကာရတော်ဝိထိချင်းတန်တိရဝုထောသောဒါတွေအကုန်ပါနေတယ်ဒါတွေကဘယ်မှာအာယုံပြရူပအောင်တတ္တံခန္ဓာရောဒါဆိုဒီမှာအာယုံ၅ပါးဒီနောက်ရောက်မှဒီဓမ္မယော ဒီစိတ်တွေကြတော့ဓမ္မဝင်တတ်တတ်ပေါ့နော်ဒီအဲ့ဒီမှာကာလလည်းသုံးပါလုံးဖြစ်နိုင်တယ်ဘာဖြစ်လို့လဲဆိုဒီမှာဉာဏ်နဲ့စိတ်ကပြည့်စုံပါအာရုံပြုနေဒီနောက်ကကြတော့အတိတ်ကိုပြန်အတိတ်နာကအဲ့လိုသွားအာရုံပြုနေပြီးတော့မှတ်ထားဖို့ရာကပြီးတော့ဝိညာဏထပရမအာယုံ6ပါးမှတ်ပါဒါပေမဲ့ဒီတိုင်းတွဲမှလို့မရဘူးဒီတိုင်းလို့ဒီလိုတွဲရတာမျိုးမဟုတ်ဘူးအာယုံ6ပါးတတ်တတ်မှတ်ထားမယ် ပြီးတော့ဝိညာဏတ္တဘယ်လောက်လဲခုနှစ်ပါးဒါကိုဖွင့်မှမယ်ဝိညာဏတ္တကဟုတ်လားဒီယူပါယုံမြင်ပြီးတော့ဗာဖြစ်မလဲမြင်သိစိတ်ဖြစ်မယ်ကောင်းတာမြင်မယ်မကောင်းတာမြင်မယ်အိဋ္ဌာမြင်မယ်နေဋ္ဌာမြင်မယ်အလွန်ကောင်းတဲ့အာယုံမြင်မယ်ဒါမျိုးပေါ့ဗျာအာယုံ၃မျိုးရှိတော့အိဋ္ဌမစ္စတောင်မြင်မယ်နော်ဒါမျိုးကောင်းတဲ့အာယုံအလေလတန္တအာယုံနော်မကောင်းတဲ့အာယုံအလွန်ကောင်းတဲ့အာယုံအလေလတန္တအာယုံတာမန်အာယုံအဆိုးတဲ့အာယုံစိုက်ပေါ့ အာယုံ၃မျိုးနော်အလွန်ကောင်းတဲ့အာယုံအလေလတန်းတဲ့အာယုံအလွန်ဆိုးတဲ့အာယုံယူပါံတတော်ကံတော်ရတာယုံပေါ့နော်ဒီအာယုံနဲ့မြင်ပြီးတော့မြင်သိစိတ်ဖြစ်လာရင်ဟုတ်လားယူပါယုံမြင်ပြီးမြင်သိစိတ်ဖြစ်ရင်ဒါစကုမြင် တွေးနှစ်ခုဖြစ်တော့ကောင်းတာမြင်နဲ့ဆိုးတာမြင်အတန်ကိုကြားပြီးတော့ပဲသောတာဝိညာဉ်နှစ်ခုဖြစ်မယ်အနာဂုဏတဲ့ခါမှာကာဏဝိညာဉ်စိတ်ဖြစ်မယ်စာစာတိတဲ့ခါမှာစေဝဉ္ဉ္တွေ့ဖြစ်မယ်ကိုထိတိတဲ့ခါကာဝဝဉ္ဉ္တွေ့ဖြစ်မယ် ဒီရူပံသားတော်ခန္ဓာကိုရတာဖြစ်တိုင်းဖြစ်တိုင်းမှာဘယ်သူတွေပါလဲနော်ဒီမှာပြစ္ဆရဝဆံပါတယ်ပြီးတော့ပါလေတံပတိဆိုင်တူကြီးပါတယ်အဲ့ဒါကိုဘာခေါ်လဲမနောဓာဒါဒါဝီတီလေးကိုလမ်းမြင်ဖို့ရှင်းတယ်နော်အဲ့ဒါမှဘလို့ဆိုရင်ရှုပ်ထွေးတတ်တယ်ဒီဟာကကြည့်ထားလိုက်ဟောဉာဏ်စိတ်တွေကြတော့ဉာဏ်စိတ်တန်နေတာကိုတော့ဇောတရားရောဉာဏ်စိတ်တွေကြပါလေမနောဝိညာဏဓာနော်ပြီးတော့ အာယုန်နေနဲ့ကြည်ဒီမနောဉာဏ်တတ်ကြည်ရူပါယုန်နဲ့ပါတယ်တတယုန်ကန္နာဝရတာယုန်ဖုဒ္ဓဘောဓမ္မယုန်နဲ့ပါတယ်အဲ့ဒါကိုပြောခြင်းဒီလိုဒီမနောဉာဏ်တတ်ကိုဓမ္မဝတ္တတတခုတည်းတွဲလို့မရဘူးအဲ့ဒါကိုပြောခြင်းနဲ့တချို့အဲ့ဒါမျိုးတွေမှားပြောနေလို့အဲ့တော့ဒီဝိဓိနဲ့ရှင်းပြီးတော့ပြောမယ်နော်ဒီလိုရှင်းပြီးမှတ်ထားပြီးတော့မှဘုန်းကြီးတို့ဘုရားဟောတရားလေးကြည့်မယ်ဘုရားဟောပါဠိလေးနော်ဒီဝိဓိဇာဖြုတ်ချလို့ရပြီဘုန်းကြီးတို့ အာရမဏပစ္စယောတိအဲ့ဒါလေးပို့ထားတာရှိလို့မယ်အဲ့ဒါလေးနဲ့ဒီဘက်ကကွက်ကတင်ပေးမယ်တင်ပေးပြီးဘုန်းကြီးအဲ့ဒါလေးနဲ့ကပ်ပြီးရှင်းပြမယ်နော်အာရမဏပစ္စယောတိရူပယနံသကုညနာဓာတုယတံတံပြေရကမေဇာဓမ္မနံအာရမဏပစ္စေနာပစ္စယောအဲ့ဒါမဟုတ်ဘူးပါဠိလေးပို့ထားတာရှိတယ်ဆိုပို့ထားတာရှိတယ်နော်အာဟိတုပစ္စယောအာရမဏပစ္စယော ပါဠိလေးပို့ထား အာရမဏပစ္စယောဒီပဲတတ္တပုဒ္ဒါရှိတယ်နော်အဲ့ဒါလေးနဲ့ခုနကပထမဆုံးဇေယျလေးနဲ့ပေါ့ဒီဘုန်းကြီးတို့ပြထားတဲ့ခုနကရှင်တွဲတဲ့အာယုံပစ္စည်းအကြောင်းတရားဆိုပထမဇေယျမဖြုံအဲ့ဒါနဲ့ဖျားဟောထားတဲ့အာရမဏပစ္စယောဒီဆိုတာလေးနှစ်ခုရှင်ပြမယ်အဲ့ဒါဆိုပုံမြင်ပဲနော်ခုနပထမဇေယျမဖြုံနေပြီအဲ့ဒါပြန်တော့အာရမဏပစ္စယောဒီရူပိုင်းနဲ့သက္ကုညတာဓာတုယ တန်တမ်းမြတ်ကနေစာဓမ္မနာအာရမဏပစ္စေနာပစ္စယောဘုရားအဲ့လိုခေါ်တာလေသတ္တရိုင်နာသောတာဝိညာဏဓာတုယတန်တမ်းမြတ်ကနေစာဓမ္မနာအာရမဏပစ္စေနာပစ္စယောပရမမတ်စုလေးပြန်တင်ပြပါမယ်ပါလေးလေးဘုန်းကြီးတို့ဘုန်းကြီးလေးတွေကြတော့ဘယ်လိုသင်လဲဆိုတာမျိုးပြောချင်ခုနရူပါယနံရူပါယံပရမမတ်စုလေးအဲပရမမတ်စုအပေါ်အပေါ်နော် အဲဒါလေးဒါလေးမှတ်ထားဒါလေးကိုခြုံပြီးတော့ခုနကအာရမဏပစ္စယောဘုန်းကြီးလေးတွေသင်တဲ့ကရဘုန်းကြီးတို့ပါလဲဆိုဒီမှာရူပါဝုနဲ့သုခဉာဏ်ရူပါယနနာဒါအကြောင်းသုခဉာဏဓာတုရရူပါယနသုခဉာဏဓာဒီလိုခွဲတွဲယူလို့မရဘူးเนาะအကြောင်းကအကြောင်းတတ်တတ်ယုံမယ်အကျိုးကအကျိုးတတ်တတ်ယုံမယ်တတ္တိတူကတတ္တိတူတတ်တတ်အဲ့လိုခွဲယူပါအကြောင်းမို့ဒီပဋ္ဌာန်းတွေပါတေချာမလေးလာဘူးရင်ဟောသူရွတ်တာဖတ်တာကြည်လိုက်ကို သိတာတယ် အကြောင်းအကျိုးကိုယ်အောင်မယုံနိုင်ဘူးဆိုပြီးတော့ဒီတကယ်ပညာတတ်ဆရာတော်ကြီးတွေအဲ့လိုအတန်ကောင်းတယ်နားထောင်လို့ကောင်းပဋ္ဌာန်းတွေပါရုပ်ဖတ်ပူဇော်နေကြဒါပေမဲ့လို့အကြောင်းအကျိုးမကွဲတဲ့ခါကျဆရာတော်ကြီးတွေတိတ်သဘောမကျအဲ့ဒါလေးမှတ်ထားမယ်နော်ပြီးတော့ဘာလို့ရမလဲအကြောင်းအကျိုးကိုအောင်ယူပါရင်လားဆိုရလာအပြည့်စုံပါကိုကဒီဘုန်းကြီးကိုကြည်နေတယ်ဆိုတာယူပါရုံမဲ့ဒီဆင်းဝအယုံပြဘာဖြစ်လဲမြင်သိစိတ်ဖြစ်လာယူပါရင်လားဒါအကြောင်း သက္ကိုဉာဏဓာတုယာသက္ကိုဉာဏ်တွေးကိုပြောလို့နော်တန်တံပြုတ်ကအနိစ္စဓမ္မနာဒီသက္ကိုဉာဏ်တွေးဒီစိတ်လေးကသူ့ကြက်တတ်တတ်ဖြစ်တာမဟုတ်စိတ်တသိဖြစ်တယ်သူကဘာလဲတာကစိတ်တာဒါနာစီခုနှစ်ပါးအဲ့ဒီခုနှစ်ပါးကိုရည်ရွယ်ပြီးတော့ဘုန်းကြီးတို့ကဘာပြောကြလဲလို့ကိုတော်လေးဆိုဒီပါဠိလေးကျသက္ကိုဉာဏဓာတုယာသူနဲ့ရှင်ဘောရှင်မဲ့စေတသိက်တွေကြည့်ပြီးတန်တံပြုတ်ကအနိစ္စဓမ္မနာ ဒီအကျိုးတရားတွေကိုဘာလဲအာယုံအာရမဏတတ္တိဖြင့်ကျေစုပြုတာနော်အာရမဏတတ္တိအာယုံပြုတတ်တဲ့သဘောတရားလေးနဲ့ကျေစုပြုသွားတဲ့အတွက်အာရမဏပစ္စေနာပစ္စယောတတ္တိဆိုတာအကြောင်းပါပဲအာရမဏတတ္တိဖြင့်ကျေစုပြုတယ်ဒါကိုပြောတယ်ပေါ့ဒါလေးကြည့်ပြီးတော့သတ္တရာယနံတတ္ထာရအတန်ဘုန်းကြီးတောင်လာထောင်ဟောဇာတိစီလေးဖြစ်လာဇာတိစီလေးဖြစ်လာတော့ဗာပြက်လို့ သဒ္ဒာယနံကြာတိစေပြီးတော့သဒ္ဒာယနာဆိုအကြောင်းဒီနေရာခဏရက်ပြီးတော့မှသောတာဝိညာဏဓာတုယဒါအကျိုးဒီသောတာဝိညာဉ်စိတ်ဖြစ်တယ်ဒီသောတာဝိညာဉ်စိတ်ကသူ့ရဲ့ဖြစ်တာမဟုတ်ဘူးစေတသိက်တွေနဲ့တွဲဖြစ်တယ်အဲ့ဒီနှစ်ခုကတွဲရော်လည်းရသောတာဝိညာဏဓာတုယတန်တံပြုတ်တကနိစ္စဓမ္မနံသူနဲ့ရှင်ဘောရှင်မတရားစေတသိက်တွေပြော ဗတ္တတိနဲ့ကျေစုပြအာရမဏပစ္စယတတ္တိနဲ့ပေါ့အာယုံပြုတဲ့တတ္တိတဲ့အာရမဏပစ္စပစ္စယတတ္တိတွေကျေစုပြုလို့အာရမဏပစ္စေနပစ္စယောပြီးတော့မှဂာနာယရဏံဂာနာဝိညာဏဓာတုယနော်ဂာနာယနံခဏယဒါအကြောင်းဂာနာဝိညာဏဓာတုယဒါအကျိုးနော်ဒီအကျိုးတရားပေါ့ပြီးတော့မှဒီအကျိုးတရားလေးကလည်း ဒီစိတ်ဆိုတဲ့ကြိုတရားလေးရတယ်သူတတ်တတ်ဖြစ်တာကိုစေတသိက်ပါပါစိတ်ဖြင့်စေတသိက်ဖြစ်ဒါကြောင့်မို့ကာနာဝိညာဏဓာတုယာတံတံပြုတကအနိစ္စဓမ္မနံဒါတပ္ပစိတ်ကသာနာစိတ်ခုနှစ်ခုခေါ်တယ်နော်စကုချင်းဒီမှာလည်းဒီတပ္ပစိတ်ကသာနာစိတ်ခုနှစ်ပါးအနည်းဆုံးပါဒီခုနှစ်ပါးရှင်းတယ်အတူတူကဖြစ်တယ်သောတာဝိညာဉ်တွေမှာလည်းဒီခုနှစ်ပါးဖြစ်တယ်ကာနာဝိညာဉ်တွေမှာလည်းဒီခုနှစ်ပါးဖြစ်တယ် ဒါကြောင့်ခန္ဓာဝိညာဏဓာတုယတန်တံမြတ်ကနိစ္စဓမ္မနံအာရမဏပစ္စေနာပစ္စယောပြီးတော့မှဒီရတ္တယုံလေးကြည့်ပြီးတော့ရတ္တယရဏံဟောပါဠိအဲ့လိုသွားဒါတစ်ဖြတ်ခဏရပြီးတော့မှဇေဝဝိညာဏဓာတုယဒီစားစရာအာယုံလေးကိုစားသိစားနေနေရှုမှတ်စားသိနေဒီစသတိစိတ်လေးဖြစ်တယ်အဲ့ဒါဇေဝအကျိုးပေါ့ အကြောင်းကသာတာယုံအကျိုးကဇေဝဝဉ္ဇဉ်စိတ်ဇေဝဝဉ္ဇဉ်စိတ်လေးရတယ်သူ့ကျဖြစ်တာမဟုတ်ပါလေသာဘစိတ်တာနာစိတ်ခုနှစ်ပါးနဲ့တွဲဖြစ်တယ်ဒီလိုမှတ်ထားမယ်ပြီးတော့ဘာတတိနာယုံပြုပြီးတော့ခြေစုပြုသွားတယ်အာရမဏပစ္စယတတ္တိနဲ့ခြေစုပြုတယ်အာရမဏပစ္စေနပစ္စယောဖုထာဘာယရဏံအတွေ့အထိအာယုံလေး ဝိရိယအာယုန်လေးတကုတရားလားထိလိုက်ပြီကိုယ်သိပါဘာယဝိညာဏဓာတုယဒီကာဝိညာဉ်စိတ်တွေကလည်းစေတသိက်တွေနဲ့တွဲဖြစ်တဲ့အတွက်တန်တန်ပြုရကအနိစ္စဓမ္မနာအာရမဏပစ္စတတ္တိပိကျေစုပြုတဲ့အတွက်အာရမဏပစ္စေနာပစ္စယောပြီးတော့မှအာယုန်၅ပါးလို့ခုနဘုန်းကြီးတို့ဝိတိဇာကြည်လိုက်ရင်သကုဒရဝိတိသောဒရဝိတိကာဏရဝိတိစေဝရရကာယရဝိတိအဲ့မှာကြည်လိုက်ဒီမှာပိစာယပိစရဝဇံဓမ္မိဆိုင်တွေပိစရဝဇံ သကုရတော်ဝီဒီမှာလည်းပိစရဝဇ္ဇံတံပိဆိုင်တွေကပါတယ်သောတာတော်ဝီဒီမှာလည်းပိစရဝဇ္ဇံတံပိဆိုင်တွေကပါတယ်ဂာဏတော်ဝီဒီမှာလည်းပါတယ်ဇင်ဝတော်တော်ဝီဒီမှာလည်းဒါကိုရည်ရွယ်တယ်အာယုံ၅ပါးလုံးမှာပါနေတဲ့အတွက်ပဋ္ဌာန်းပါဠိတော်ပေါ်စရာပြန်ကြည့်မယ်ရူပါယနံဟုတ်လားဒီမှာသူကပစ္စယုံဆိုဒီ၅ပါးပဲရူပါယနံတတ္တယနံခန္ဓာယနံရတယနံဖုဒ္ဓပါယနံနော်ဒီတော့မှပြစ္ဆာဥစ္စာတာမေဆိုင်တွေကိုရှိပဲ မနောဓာတုယမနောဓာတုဆိုတာဘယ်လိုခေါ်လဲပြည်စရာဥဇံတံပိဆိုင်လို့ပြောတာ။ तू ကသူနဲ့ရှင်ပေါ်ရှင်မဲ့ဒါကြဘုန်းကြီးတော့စစ်တသိက်ပိုင်းနေတေချာလေ့လာတာလေ့လာထားမှသိ။ဟောဟုတ်ပြီဒီတော့နော်နော်ဒီဓာတိုင်းခေါ်တာပဲဘုရားနော်ဒီရူပအောင်နေလေးကြည့်ပြီးတော့ပါလေရူပယလနံဒီနာတစ်ဖြတ်ပြမနော်ဒီဟာဒီတစ်ပိုက်ချတာမှားတယ်ဒါတစ်ပိုက်မချတာပိုက်ချရင်နာချဟွန်းဓမ္မအကြောင်းကျိုးကွဲ ဒီဘက်ကဒီနားလေးချနော်အဲဒါကြောင့်မို့ဒီမသိဘူးလိုက်ရင်လည်းဘယ်ဟာအကြောင်းမို့ဒါကြောင့်ဟိုအကြောင်းနဲ့ကျူကရောနေဒီဒီဒီအကြောင်းကတတအကျိုးပေါ့နော်ဘူပါယရဏခဏရတပိုက်ပိုက်ပြီးတော့မှသဘောဝိညာဏဒါပြဒါနဲ့အတူတူပဲဒီလိုမှန်နော်ဘူပါယနာဆိုအာယုံဆိုအကြောင်းဘူပါယနာခဏရသဘောဝိညာဉ်တွေးအတွက်ပဲသဘောဝိညာဏဓာတုရာ ဒီတစ်ပတ်ကရှေ့ဖို့ဒီစကုဉ္ဉ္စိတ်လေးကလည်းသူ့တတ္တဖြစ်တာမဟုတ်ဘူးစေတသိက်တွေနဲ့ပြသဗ္ဗစိတ်တာနာစိတ်နဲ့တွဲဖြစ်တာတန်တမ်းပြုတ်ကအနေနဲ့ဒီစကုဉ္ဉ္တန်တမ်းပြုတ်ကလည်းသဗ္ဗစိတ်တာနာစိတ်ခုနခုနတူဖြစ်တဲ့အတွက်ဒါကိုသဗ္ဗစိတ်တာနာအတွက်ရည်ရွယ်ပြဖရဟောတန်တမ်းပြုတ်ကအနေစာဓမ္မနံဒါခဏရဒီအကျိုးတရားတွေကိုဘာတတိနဲ့ခြေပြုပြ အာရမဏတတ္တိအာယုဆိုတဲ့တတ္တိနဲ့ကျေစုပြအာရမဏပစ္စေနပစ္စယောအာလောလောလေးကမှတ်နော်ဒီဇေဟာကွက်နဲ့တူတူပဲအဲ့တော့ဒီတတ္တာယနာတတ္တာယုံလေးကြီးဘယ်လိုဟောလဲတတ္တာယနာခဏယပြီးတော့မှဓမ္မကြောင်းကြိုကွယ်ပြီးတော့မှသောတာဝိညာဉ်တွေးလေးကြီးပဲသောတာဝိညာဏဓာတုယဒါကြောင့်တရားနောက်ကတစ်ပိုက်ကလည်းရှေ့ဖို့ ဒီသောတာဝိညာဉ်စေတကသူတတ္တတော့ဖြစ်တာမဟုတ်ဘူးသဗ္ဗစေတသာနာစေတသိက်နဲ့အတူဖြစ်တယ်။အဲကြောင့်တန်တံပြုတ်တကအနိစ္စဓမ္မနံဒါဒီတိုင်အောင်ကအကျိုးတရားကိုပြောပါတယ်။အာရမဏိကလို့လည်းခေါ်တယ်ပိစုတ်ပံလို့ပိစုတ်ပိစယုတ်ပံဟောတော့ပိစုတ်ပံဖြစ်တယ်။ပိစယုတ်ပံလို့ရေးရမယ်နော်။အဲပိစယုတ်ပံပိစုတ်ပံတူပါပဲ။ဒီဒီပဋ္ဌာန်းမှာကြာပိစယုတ်ပံလို့ပြောတယ်ဆိုတော့ကမဆုလေးလည်းပါခဲ့ပါနော်။ပိစုတ်ပံပိစယုတ်ပံဟွန်း ဒီမှာတော့ဘယ်လိုမှမယ်တော့ခန္ဓာခန္ဓာသွားမယ်နော်ခန္ဓာယုံခန္ဓာကိုကြည့်ပြီးတော့ခန္ဓာယနာပါဠိဥပဒေခေါ်လိုက်ဒီခန္ဓာဝိညာဉ်တွေးကြည့်ဘုရားဘယ်လိုလဲခန္ဓာဝိညာဏဓာတုယဒီခန္ဓာဝိညာဉ်စိတ်လေးကစေတသိက်လေးပါတယ်လေသဗ္ဗစိကသာနာစိခုနှစ်ခုတွဲဖြစ်နေတဲ့တန်တံပြုတ်တကအစ္စဓမ္မနံအကြောင်းကျိုးကိုရအောင်လေရုပ်ပါဘယ်ဟာအကြောင်းဘယ်ဟာအကျိုးဒီလိုကိုရအောင်လေသိပါစေ ဒီအကျိုးတရားတွေကိုဘယ်ကြောင့်တရားနဲ့ကျေစုပြုလို့ဒီလိုပြအာရမဏပစ္စေနာအာရမဏအာရမဏတတ္တိဖြင့်ကျေစုပြုတဲ့အတွက်ဒီအကျိုးတရားတွေဖြစ်ပေါ်လာတယ်ဒီလိုမှတ်မယ်နော်ပြီးတော့ရတ္တရဏသွားမယ်နော်စားစရာရတ္တ6မျိုးစားစရာအာယုံအဲရတ္တရဏဘုရားဟောတယ်ရက်ပြီးတော့မှဒီစာတိစိတ်စားနေတဲ့ချိန်မှာရှုမှတ်မှုနဲ့စားနေစာတိစိတ်ကိုသိလာပါတော့ အဲ့ဒီခါကျဘုရားပေါ့ဇင်ဝဝိညာဏဓာတုယဟောဒီဒီဗိုက်လေးကလည်းရှေ့ဖို့ပြီးတော့ဒီဇင်ဝဝိညာဏဓာဇင်ဝဝိညာဉ်စိတ်ဇင်ဝဝိညာဉ်တွေးဟာစေတသိက်မပါပဲတော့ဘယ်တော့မှမဖြစ်ဘူးဒါကြောင့်တန်တမြုပ်တကအနိစ္စဓမ္မနံဒါတပ္ပစိတ်တာနာစိတ်ခုနှစ်ပါးကိုဆိုလိုတယ်ပတ္တတိနာအာရမဏပစ္စယတ္တိနဲ့ခြေစုပြုတယ်အာရမဏပစ္စေနာပစ္စယော ဟောဒီဖုဒ္ဓဘာယုန်လေးကြည့်ပြီးဘယ်လိုဘုရားဟောလဲဖုဒ္ဓဘာယနံဖုဒ္ဓဘာအတွေ့အထိတွေ့အထိလာတယ်တော့ဘာဖြစ်လဲတွေ့အထိသိစိတ်လေးဖြစ်တာပေါ့နော်အသိစိတ်လေးဖြစ်ဒါကာဝဉ္ဇစိတ်အဲ့ဒီကာဝဉ္ဇတွေ့လေးကြည့်ဘုရားဟောလဲကာယဝိညာဏဓာတုယသူစိတ်ကလည်းစေတသိက်နဲ့တူတွေဖြစ်တဲ့အတွက်တန်တမ်းပြုတ်ကအနိစ္စဓမ္မနံအတ္တတိနဲ့ခြေဒီအာရမဏပစ္စေနပစ္စယောဟောဒါလိုကိုလွယ်ဟောကြည့်လိုက် ကြံတဲ့စိတ်တွေခုနဝီထီလေးအာယုံပြုကြည့်မယ်နော်ဝီထီလေးကြတော့ဗာလေဘယ်ဝီထီပဲဖြစ်ဖြစ်သကုရတော်ဝီတိသောတာတော်ဝီတိကာဏတော်ဇေဝတော်တွေဘယ်ဝီတိပဲဖြစ်ဖြစ်ပါကြည့်မယ်ပစ္စရဝဇာတာပရိဆိုင်တွေကပါနေဒီကပစ္စရဝဒီနှစ်ခုကိုအာယုံပြုတယ်နော်ရူပါယုံမှာလည်းပါနေတယ်ရူပါအာယုံပြုပြီးတဲ့သကုဉ္ဇစိတ်ကဖြစ်တယ်တတာပင်ဝအာယုံပြုပြီးတော့သောတာဝိဉ္ဇစိတ်ကဖြစ်တော့ဒီထဲမှာလည်းပါတာခန္ဓာယုံအာယုံပြုပြီးတော့ခန္ဓာဝိဉ္ဇစိတ်ဒီမှာလည်းပါတယ် ရတာယောအာယုပိစေဝဉ္ဉ္စိဖြစ်တယ်ဖုရဘာယောအာယုပိကာဟုဉ္ဉ္စိဖြစ်တယ်ဒါကိုဒီအာယု၅ပါးကိုပြုတ်ထားတဲ့အာယု၅ပါးကိုအကြောင်းတရားဒါကိုကြည့်ပြီးတော့ရူပယနံတတ္တာယနံခန္ဓာယနာရတယနာဖုဒ္ဓဘာယနာဒါတပိုက်ပိုက်ရမှာနော်ဒီမှာတပိုက်ပိုက်ဒါတွေကပိုက်ပိုက်ဆံမလို့ဒီဒီဟာလေးတွေဖြုတ်ရမယ်နော်ဒီပုတ်ထီလေးဖြုတ်ဒီနားမှာဖုဒ္ဓဘာယနာနောက်မှာပိုက်ရဒါကဘာလဲပစ္စယုံကိုရည်ရွယ်တယ် နော်ဒါတော့ပထမဆုံးဘုန်းကြီးတော်ပါဠိရုပ်ဖန်တွေကိုယင်လေ့လာဒါကြောင့်အဲ့ဒါအကြောင်းအကျိုးတရားပါလေဒီအာယုံ၅ပါးကိုအကြောင်းပြုပြီးတော့ခုနပြစ္ဆဝဇာတံပရိဆိုင်ဒုဟိဆိုတာဖြစ်တယ်ဒါကြောင့်မနောဓာတုယနော်ဒါဒီပိုက်တွေဖြုတ်ရမနောဓာတုယဒီမနောဓာသုံးခုကစေတသိက်တွေဖြစ်တယ်အဲ့ဒါပါလေသန္တာပိရိဝိရိယဉာဏ်သမစိတ်10ပါး အဲ့ဒီ7ပါးကိုရည်ရွယ်ပြီးတော့ကံတံပြုတ်ကနိစ္စဓမ္မနံဒါကဒီဟာတပိုက်ပေါ့ဒါအကျိုးနောဒါရီတန်သမီးဘာတတိနဲ့ကြည်ပြအာရမဏပစ္စေနပစ္စယောခံကြည့်တယ်တပ်ပေဓမ္မာဒါဓမ္မယုံမဟုတ်ဘူးဒါကိုပြောချင်တယ်နော်ခုနဝီတီလေးကြည်လိုက်မယ်ဝီတီလေးအောက်ကဝီတီစရာလေးပေါ်နေတဲ့တန်လိုက်ဟောကြည်လိုက်ကြံတဲ့စိတ်တွေကိုပြောတယ်နော်ကြံတဲ့စိတ်တွေ ဒါနေတာခုနကခွန်ကြီးတို့ဒုဗိဇ္ဇဝိညာဉ်30မနောဒသုံးကကျွင်းတဲ့စိတ်တွေဟာမနောဝိညာဉ်နဲ့စိတ်ဒီမနောဝိညာဉ်နဲ့စိတ်ဖြစ်ဖို့ဆိုတာဒီမှာအာရုံကြည့်လိုက်နော်ဒီစိတ်တဲ့တဏိရဏဆိုလဲပြစ္ဆုတ်ပါရူပါယုံတာတာယုံခန္ဓာဝရတာဖုတော်ဘုံထားပါတယ်ဒီမနောဝိညာဉ်စိတ်နော်ပြီးတော့ဓမ္မာယုံလည်းပါတာပဲဒီဟာတွေစိတ်တတ်တဲ့နောက်ကကြံတဲ့ခုနသကုညင်သောတော့သကုညင်သောတော့ဝိညာဉ်ကနောဝိညာဉ်စေဝဝိညာဉ်ရူပံတတောင်ကနောရတ္တ ဖုဒ္ဓဘာသာလွဲတဲ့ဉာဏ်နဲ့တရားတွေဓမ္မဝင်လည်းပါတာပဲအာယုံ၅ပါးလည်းပါတာပဲနော်အဲ့ဒါလေးဒီဝိတိဇာကိုကြည့်ဖို့ရှင်းတယ်နော်တပ်ဗေဓမ္မာဆိုတာကဘာလဲအာယုံ6ပါးပစ္စည်းတရားလို့ဒီဒီလိုမှတ်ရမယ်နော်တပ်ဗေဓမ္မာဓမ္မာယုံကိုပြောတာမဟုတ်ဘူးဒါကိုရှင်းရှင်းလင်းလင်းသဘောပေါက်တယ်ကဲဘောကဇာလေးဒီဘက်ကအဘောကဇာလေးပြန်ပြပါအဲဒီမှာကြည့်လိုက်နော်ဒီမှာကာလသုံးပါးမှာဖြစ်တဲ့အာယုံ၅ပါးဓမ္မာယုံ အကုန်လုံးဆိုင်နော်အာယုံ6ပါးလို့သူကဓမ္မယုံနဲ့မဲထားတယ်ဒီတကူရက်တင်လိုက်မှာဒါမဲเสียမလို့နော်မဲရင်အကုန်လုံးမဲနော်သဗ္ဗေဓမ္မဆိုတာနော်သဗ္ဗေဓမ္မဆိုအာယုံ6ပါးကိုဆိုလိုတယ်ဒီသဗ္ဗေဓမ္မနော်အာယုံ6ပါးလို့ခုနသကုရရဝိတိသောတရဝိတိခန္ဓာဝရိစေဝရကာယဝိတိနောက်မနောရရဝိတိဒီဝိထိတွေအကုန်လုံးခြုံကြည့်ရင်အာယု6ပါးပါတယ်နော်အာယု6ပါးလို့ ရူပံတရံကန္နာရသယုံနော်ဒီအာယု6ပါးလုံးပါတယ်ဒီဟာလေးကျတော့ဓမ္မယုံပေါ့နော်အဲအာယု6ပါးလုံးပါတယ်လို့မှတ်ထားမယ်ဒီစရာလေးကြည့်အဲတော့ကာလ3ပါးလုံးလည်းဖြစ်ပစ္စုပန်မှာလည်းဖြစ်တယ်ခုနတန်နိရဏတို့ဘုထောတို့ဇောတို့ကြပစ္စုပန်အာယုံပြုနေနောက်ကမနောဓာရိကဝိသီကြတော့အတိတ်ကိုလှမ်းအာယုံဒီလွန်ခဲ့တဲ့ပစ္စုပန်အတိတ်ရူပယုံအာယုံပြုတယ်နောက်မှလည်းစဉ်းစားပြီးတော့အာယုံပြုတာရှိတယ် အဲကာလ၃ပါးမှာ ဖြစ်တယ်ဒီလိုမှတ်ထားနော်ကာလ၃ပါးမှာဖြစ်တဲ့အာယုန်နေဒီလိုမှတ်ထားနော်ကာလဝိမုတ်ဆိုတာတော့နိဗ္ဗာန်နဲ့ပညာဒါတော့ဓမ္မဝင်ထဲမှာပါပါတယ်ကာလဝိမုတ်အာယုန်ဆိုတာနိဗ္ဗာန်နဲ့ပညာကိုဆိုလိုတယ်နော်အဲလိုနိဗ္ဗာန်နဲ့ပညာဆိုကာလပြစ္ဆုတ်ဘာလည်းမဟုတ်ဘူးအတိတ်လည်းမဟုတ်နာဂလည်းမဟုတ်ကာလ၃ပါးမှာလွတ်နေတဲ့အတွက်ကာလဝိမုတ်ဒီလိုပြောထားတယ်ပေါ့ဒါတွေကတော့ဘုန်းကြီးတို့ဟို တင်ညိုတင်စင်ခါတော့ကပြီးသွားပြီပေါ့နော်အဲ့ဒီကလည်းတရားလေးလားအဲ့ဒါကာလာဝိမုတ်တနည်းအားပြောရရင်တော့အဲ့ဒီတရားတွေကကြံတဲ့ဒွေဇုံညတစ္ဆမနောဒသုံးခုကနေကျင်းကြံတဲ့ဒီမှာစိတ်96စေတသိက်စိတ်96စိတ်ဖြစ်စေတသိက်ဖြစ်တယ်နော်အဲ့ဒီစိတ်တွေကဘယ်မှာအာရုံ6ပါးလုံးအာရုံပြုတယ်ဒါလေးကိုကိုယ်ကိုပြပြသိဖို့နော် တဗေဓမ္မအာယု6ပါးဆိုတဲ့တရားတို့သည်တဗေဓမ္မဆိုခဏရမယ်ပြီးတော့ဒါကအကျိုးအကြောင်းပေါ့နော်မနောဝိညာဏဓာတုယစိတ်86စကုဒွေပဇဝိညာဉ်10ပိစရာပိစရာဝဇာတာပရိဆိုင်တွေ့ခြင်းစိတ်86ခုစေတသိက်52ခုနောက်စိတ်86ခုတွေကိုမနောဝိညာဏဓာတုယသူကစေတသိက်အားလုံးရှင်နေတဲ့တန်တပြတကအနိစ္စဓမ္မနံ နော်အာရမဏအာရမဏပစ္စယတတ္တိနဲ့ခြေစုပြုတယ်ဒါလေးကွယ်ကွယ်ပြားမှတ်တာနော်ဒီဝီထိလည်းကြည်တတ်ရမယ်ဝီထိရဖြစ်စဉ်တွေလည်းနားလည်ရမယ်အဲ့ဒါမှသာလျှင်ဒီအာရမဏပစ္စည်းကရှင်းတယ်ဒါတော့ဒီအာယုံ6ပါးပစ္စည်းတရားတွေကသူ့အာယုံနဲ့သူဖြစ်ပါတယ်နော်အဲကြောင့်မို့ဒီဟာကိုထပ်ပြီးတော့ခွဲပြီးဘုရားဟောပါတယ်အာယုံကထင်ရှားတဲ့အာယုံမထင်ရှားတဲ့အာယုံနော်ဒါမျိုးတွေရှိတာပေါ့နော် ဥပနိတယပစ္စည်းပဲပြောပါတော့အာဥပနိတယပစ္စည်းမှာအာရမဏုပနိတယပစ္စည်းပြီးတော့အတိအနန္တရူပနိတယပစ္စည်းပြီးတော့ပကတုပနိတယပစ္စည်းပေါ့အကောင်းတဲ့အာယုံမျိုးပေါ့အဲ့တော့အာရမဏုပနိတယပစ္စည်းဥပနိတယအနေနဲ့ကျေစုပြုတဲ့အာကိုပြရလို့လည်းရယံဓမ္မအာရဘရယံဓမ္မဆိုတဲ့ဓမ္မကိုပြောတာမဟုတ်အာယုံ6ပါးပစ္စည်းတရားကိုအာရဘအာယုံပြုပြီးဒါက ုံကြီးတို့အဲ့ဒီမှာလည်းသူ့ဟာနဲ့သူ ခွဲရမယ်နော်အကြောင်းကျိုးကခွဲရမယ်ယံယံဓမ္မအာရဘကဒါကပါလေအာယု6ပါးပစ္စည်းတရားဆိုဒါကအကြောင်းတရားနော်ဒီဓမ္မဥပိ္ပစံဒီဒါအကျိုးတရားဒါတော့မှန်ပါတယ်ခွဲထားယံယံဓမ္မကယံဓမ္မဒီအာယု6ပါးပစ္စည်းတရားတွေကြောင့်မို့ရေရဓမ္မဥပိ္ပစံဒီ ကြံတဲ့စိတ်စေတသိက်တွေဖြစ်ပေါ်လာစိတ်စေတသိက်နိဗ္ဗာန်ပညာဒီတရားတွေဖြစ်ပေါ်လာတယ်ဒါကယံယံဓမ္မအာရဘပါဠိယထာအကြောင်းတရားရေရေဓမ္မဥပိသံဒီဒါချိုးတရားအဲ့တော့မှတ်တာတော့ကိုယ့်အကိုပဲမှတ်တာကိုယ်စာအုပ်ကိုရှိနေပြီပြီးတော့မှဒီမှာလည်းထပ်ခွဲစိတ်ဓာစေတသိကဓမ္မခုနအာယုခုနစိတ်ဇာစေတသိကဓမ္မအဲ့ဒီရေဓမ္မ ဥပ္ပိဇံဒီစိတ်ဓာတ်စေတသိကဓမ္မဒီတိုင်အောင်ပေါ့နော်ဒါကရေဓမ္မကျင့်တရားတော့ဥပ္ပိဇံဒီဖြစ်ကုန်စိတ်စေတစိတ်ဖြစ်တယ်ဆိုစေတသိက်တွေပေါ့စိတ်စေတသိက်ရုပ်တရားဖြစ်ဒါကဒါကတော့အကျိုးတရားဒီတိုင်အောင်ပေါ့နော်ဒီဟာကိုတပိုင်းမပတ်ခင်နဲ့ထိုင်ကောင်းရေဓမ္မဥပ္ပိဇံဒီစိတ်ဓာတ်စေတသိကဓမ္မ နော်အာယုံ6ပါးကိုအကြောင်းပြုပြီးစိတ်စေတသိက်ဆိုတဲ့တရားတွေဖြစ်ပေါ်လာတယ်ဒါကိုပြောခြင်းဒါကြောင့်မို့ယယံဓမ္မအရဘကပါလေအကြောင်းတရားရေဓမ္မဥပ္ပဇံဒီစိတ်တစေတသိကဓမ္မပါလေအကျိုးတရားပြီးတော့မှဒီဟာကိုလည်းထပ်ခွဲလို့ရသေးတေတိဓမ္မဆိုတာလေတေတိဓမ္မကအကြောင်းတရားဒါနဲ့တူတူပဲဒီလိုနော်ပြီးမှတေတံတေတံဓမ္မနံက ဒီနှစ်ခုဒီလိုရေးမယ်ဒါက line တစ်မျိုးပြဒီဟာနဲ့ဒါအတူတူဟုတ်ပြီဒေသဒေသဓမ္မနာနဲ့ဒီဟာကအတူတူပဲရေးသရေးသဓမ္မပုပ္ပိဇံဒီစိတ်ဓာစေစီကဓမ္မဒီတရား line ဒါအဲဟုတ်ပြီဒါဆိုလွယ်သွားပြီဒီရံရံဓမ္မအာရဘကလည်းအကြောင်းတရားတေဒီဓမ္မလည်းအကြောင်းတရားနော်အဲတော့ဖတ်ချင်ရွတ်ချင်ပဲလို့ပြောမယ်ရံရံဓမ္မအာရဘခဏရ ယေဓမ္မဥပိဇန္တိစိတ်တစေတသိကဓမ္မဒါအကျိုးတရားဒေဒီဓမ္မဒါအကြောင်းတရားဒေဒီဓမ္မခဏရဒေတံဒေတံဓမ္မနံဒီဟာဒီနှစ်ခုအတူတူပဲဒေတံဒေတံဓမ္မနံဒါအကျိုးတရားဘာပစ္စည်းနဲ့ကျေစုအာရမဏပစ္စေနာပစ္စည်းရောအာရမဏပစ္စယတတ္တိတင်ကျေစုပြုတယ်ဒီလိုခွဲဟောသွားတယ်ပေါ့ဗျာ ဒါကတော့ပါဠိရုပ်ဖတ်တဲ့ဤပေါ့နော်သူရဲ့ဟာလေးအဲ့တော့ဒီမှာနည်းနည်းလေးဘုန်းကြီးတို့နှက်ပြန်ကြရှင်းပါမယ်ဒီထဲမှာဘုန်းကြီးတို့ကတရားတွေလေ့လာပြီးဆိုတရားထုတ်ကြပြီးဆိုရုပ်တို့နာမ်တို့ဒါတွေကိုပြောကြပြီလေရုပ်တို့နာမ်တို့ဒါတွေကိုယ်ကိုယ်ပြပြသိဖို့လိုတာကိုရုပ်ဆိုတာဘာခေါ်လဲနာမ်ဆိုတာဘာခေါ်လဲဒါတွေကိုယ်ကိုယ်ပြပြသိဖို့လိုတော့တာပေါ့နော် အဲ့ဒီတရားတွေသိဖို့အတွက်ခွန်ကြီးတို့ကလေ့လာတော့မယ်ရုပ်ဆိုတာဘယ်ဟာတွေကိုရုပ်ခေါ်လဲနာမ်ဆိုတာဘယ်ဟာတွေကိုနာမ်ခေါ်လဲဒါမျိုးတွေပေါ့အဲ့တော့ဒီမှာယုံနာတရားနာနာမံဆိုတာကတော့နန္တရားရှိတာကပရမတ္ထတရားထဲမှာစေစေတသိက်ယုံနိဗ္ဗာန်ပညာကထားလိုက်ပေါ့နော်။အဲယုံနာခွဲတဲ့အခါကျရင်စေစေတသိက်ယုံနဲ့အဲ့တော့ ခန္ဓာနေတဲ့ပြန်ယူဘက်ခန္ဓာဝိညာဉ်ခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာပေါ့အဲ့ဒီထဲမှာဝိညာဉ်ခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဒါကိုလည်းနာပေါ့အဲ့တော့အဲ့လိုပြောလိုက်ရှုပ်ပါတယ်ခုနပထမတရားအာ၄ပါးကိုအာရုံပြုထားမယ်၅ပါးပေါ့စေစေတသိက်ယုတ်နိဗ္ဗာန်ပညာပညာခဏထားလိုက်စေရဲ့စေတသိက်ရဲ့ယုတ်ကတော့ယူပတာရှင်းတယ်ပေါ့ဗျာစေစေတသိက်ကိုနာလို့ခေါ်တယ် စိတ်စေတသိက်နိဗ္ဗာန်ကိုနံကောကမထားမယ်နော်ဗြဟ္မတတရား၄ပါးရှိတယ်စိတ်စေတသိက်ယုတ်နိဗ္ဗာန်ယုတ်ကယုတ်ထားလိုက်တော့စိတ်စေတသိက်နိဗ္ဗာန်ဒါနံအဲ့ဒီနံကိုသူတို့ကဘယ်လိုပြောလဲဆိုနံကအဓိပ္ပာယ်နှမျိုးရှိနာပေါ့နော်နမတိတိနာမံနာမေတိတိနာမံဒီလိုအဓိပ္ပာယ်ဖွင့်တာအာယုံကိုမြို့စေတလို့ အာယုံပြုတ်ခံရလို့နံနော်အာယုံကိုညွတ်တာလို့အာယုံကိုယူတတ်လို့နံဒီလိုခွဲထားတယ်ခုနအဓိပ္ပာယ်လေးနဲ့ကြည့်မယ်နော်ခုနဇေယအောင်မှာနာနာမန်ဆိုတဲ့ပုံလေးကိုပြန်ကြည့်မယ်ခုနကဇေယအောင်ဒါပြောပြီးသွားအောင်နာလေးကဇေယအောင်နာအဲဒီအဲအောင်နာလေးကပြောမယ်အဲဟုတ်ပြီဒါလေးပဲပြထားအပေါ်နဲ့အပေါ်ကဇေယကလေးကိုပြထားဟုတ်ပြီရပြီနော်ဒီမှာဒီမှာက စိတ်နဲ့စေတသိက်ကအာယုံကိုယူထားလို့ညှို့စေတာလို့နော်ဒီမှာအာယုံကြည့်လိုက်ဒီကွက်မှာဆိုရင်စိတ်စေတသိက်အာရမဏပစ္စည်းကို ချုပ်လိုက်ရရင် အကြောင်းတရားအာယုံ6ပါးပဲအကျိုးတရားကစိတ်စေတသိက်နော်ဒီဒီနှစ်ခုကိုဒီနှစ်ကွက်ကိုကြည့်လိုက်နော်ဒီတစ်ကွက်လုံးချုပ်လိုက်မှဆိုရင်အကြောင်းတရားကအာယုံ6ပါးအကျိုးတရားပါလေစိတ်စေတသိက်ကိုကိုချုပ်မှတ်တာနော် စေစေတသိက်ဒါပဲအဲတော့ဒီတရားတွေထဲမှာရုပ်ကတော့ဒါရုပ်ပြီးသွားပြီနာမ်ကစေစေတသိက်နိဗ္ဗာန်ဒီသုံးမျိုးနာမ်လို့ခေါ်တယ်နာမ်ခေါ်တဲ့အခါမှာဒီစိတ်ကြတော့အာယုံကိုယူတတ်လို့ညွတ်တတ်လို့နာမ်လို့ခေါ်တယ်ကြည့်လိုက်ဒီမှာဒီစိတ်စေတသိက်တွေဟာဒီအာယုံကိုအာယုံရှိမှ သူကဒီစိတ်စေတသိက်ကဖြစ်တယ်အဲ့ဒါအာယုံကိုညွတ်တယ်အာယုံကိုယူတယ်လို့ပြောဒီအာယုံရှိမှဒီစိတ်စေတသိက်ဖြစ်တယ်အာယုံယူတတ်တဲ့အတွက်ဒီစိတ်စေတသိက်ကိုနံလို့ခေါ်တယ်ပထမဆုံးကနော်ဒီဟာခါကိုရည်ကြည့်မယ်ဒီစိတ်စေတသိက်ကဘာလဲအာယုံကိုယူတတ်လို့အာယုံကိုညွတ်တတ်လို့ဒီစေတသိက်ဒီအာယုံကိုညွတ်လိုက်မှစိတ်ကပေါ်လာတာဘုန်းကြီးကိုညွတ်ကြည့်လိုက်ရင်မြင်သိစိတ်ဖြစ်ပါဘုန်းကြီးတန်ကအာယုံပြုတ်ညွတ်လိုက်ရင်ဈာတိစိတ်ဖြစ်လာ အဲ့ဒါကိုပြောချင်တယ်သူကအာယုံကိုညွတ်တလို့အာယုံကိုယူတလို့စိတ်စိတ်တေကိုနံလို့ခေါ်တယ်နော်နောက်ဒီဘက်ကိုကြည်လိုက်ဒီဘက်မှာကြတော့ဒါအာရမဏိကဆိုတာနဲ့အာယုံကိုယူတာနဲ့အာယုံညွတ်တတာနဲ့အတူတူပဲဒီနော်ဒါကိုကြည့်ပြီးတော့အာယုံကိုယူတတ်လို့အာယုံကိုညွတ်တတ်လို့စိတ်စိတ်တေကိုဘာခေါ်လဲနံနောက်တစ်ခုဒီဘက်ကိုပြန်ကြည့်မယ်ဒီကြတော့ ဒီစိတ်စေတသိက်တွေအာယုံကိုညွတ်တတ်တဲ့သဘောလဲရှုတတ်တယ်လို့ညွတ်စေတတ်တဲ့သဘောလဲရှိတယ်ကြည့်လိုက်ဘုန်းကြီးတို့အကုသိုလ်ပြုခဲ့တာကိုပြန်ပြီးတော့အာယုံပြုလို့ရတယ်ကုသိုလ်ပြုခဲ့တာအာယုံပြုပြန်ပြီးအာယုံပြုလို့ရတယ်ကိုပြုခဲ့တဲ့အကုသိုလ်တွေပေါ့နော်ဒီတော့ဒီထဲမှာကြည့်လိုက်စိတ်လည်းပါတယ်စေတသိက်လည်းပါတယ်နိဗ္ဗာန်လည်းပါတယ်နော်အာယုံနိဗ္ဗာန်လို့ဆိုတာကနိဗ္ဗာန်ကနေပြီးတော့အာယုံကိုခုနက ကိုကနိဗ္ဗာန်ကအာယုံညွတ်ပေးတဲ့သဘောမျိုးအာယုံကိုယူလို့မရပါဘူးနော်နိဗ္ဗာန်ကိုကနေအာယုံပြုတ်လို့ပဲရတယ်နိဗ္ဗာန်နဲ့ကိုယ်ကိုအာယုံပြုတ်လို့မရဘူးနော်နိဗ္ဗာန်ကိုဘုန်းကြီးတို့ကသောတော်ပရိမေယဆိုနိဗ္ဗာန်ကိုအာယုံပြုတ်လို့ရဒီသောတော်ပရိမေညာဖုံညာပစ္စုကနာညာနဲ့အာယုံပြုတ်ပြီးရတယ်ဒါကြောင့်နိဗ္ဗာန်ရအာယုံပြုတ်ခြင်းခံအာယုံညွတ်ခြင်းခံလို့နိဗ္ဗာန်ကိုနှံ့စိတ်စစ်တဲ့သိတွေကြဟောကိုပြုတ်ရတဲ့အကုသိုလ်တွေကိုပြန်ပြီးအာယုံပြုတ်လို့ရတယ် ညွတ်နေတာဟုတ်ကိုအာယုံညွတ်လိုက်တော့ကိုပြုတဲ့ကုသိုလ်လေးကိုအာယုံပြုလို့ရတယ်ဒါကြောင့်မို့ဒီစိတ်စေတသိက်ကကြတော့အာယုံပြုခြင်းလက်ခံရတယ်အာယုံလည်းယူနိုင်တယ်ပြုခြင်းလက်ခံနှစ်မျိုးလုံးရနိဗ္ဗာန်ကြတော့အာယုံအပြုခံတာပဲရှိတယ်သူကနေလှမ်းပြီးတော့အာယုံကိုမယူနိုင်ဘူးနိဗ္ဗာန်နိဗ္ဗာန်သူကသူရှိလာတယ်နိဗ္ဗာန်ကိုနိဗ္ဗာန်နေဒီကိုဘုန်းကြီးတို့အာယုံပြုတာမျိုးမရှိဘူးကိုယ်ဟာပဲမဉ္ဇဏ်ဘုံညာတိုင်းနိဗ္ဗာန်ကိုအာယုံပြုလို့ရတယ် အဲ့ဒါကိုပြောခြင်းနော်ဒီတော့စိတ်တို့စေတသိက်တို့နိဗ္ဗာန်ကြတော့အာယုံပြုခြင်းခံရတယ်အဲအာယုံပြုခြင်းခံရလို့ဟိုစာသံပေစာနဲ့ပြအာယုံကိုညှို့စေတတ်လို့နံလို့ခေါ်တယ်ဒီနောက်ပိုင်းကျတော့တရားတွေအထုတ်လာယုံနံတဘာဝတွေကွဲပြားသိအောင်လည်းရေးကြည့်တာပေါ့နော်အဲ့လိုသိဖို့လည်းအထုပါကံဒီနေ့ဒီလောက်နဲ့သိမ့်မယ်နော်ဟိုဘက်တရားဟောဖို့ရှိတယ်ဒီနေ့ဟောပြောဆွေးဆုံးမတဲ့တရားတော်များကို ကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညံဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုန်များဖြစ်ကြပါစေ။ဆရာတော်ဘုရားပေးတဲ့ဆုနဲ့ပြည့်စုံရပါသည်ရှင်ဘုရား။သာဓုသာဓုသာဓုပါဘုရား။